သာသနာတော်နှစ်2560ပြည့်နှစ်ကောဇာတက္ကရာ1398ခုနှစ်နေယုံလာဇန်2ရက်ခရစ်နှစ်2016ခုနှစ်ဇွန်လ9ရက်အင်္ဂါနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေပရိယေစီတီး ဒေါက်တာဥမောင်မောင်ဒေါ်မေယုသမီးမချုပ်သဲမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်း၌ရွှေမင်းဝန်ဆရာတော်ဤမဟာတတိပဌံအချိန်ပြည့်9ရက်တရားစခန်းအောင်ပွဲနေ့ဒါမိမိတို့ရဲ့တရားစခန်းကြီးယနေ့အောင်မြင်ပြီးဆုံးပြီ အဲ့လိုအောင်ပွဲနေ့မှာဘုန်းကြီးနေအားဖြင့်မဟာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားကြတဲ့ပုဂ္ဂိုလ်များရောတရားနာယူရန်ရောက်ရှိလာကြတဲ့ဓမ္မမာမကတရားလူလာကြတဲ့ပုဂ္ဂိုလ်များကိုရောဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာတရင်ဝါလာကျွတ်ပြီဆိုရင် မြတ်စွာဘုရားရှင်ကိုရောမြတ်ဒီသတင်းဝါလာကျွတ်တဲ့အခါမှာဓမ္မဒေသစာကြီးခရီးကြွတယ်လို့ပဲမာစီဆရာတော်ဘုရားကြီးအပင့်ဖိတ်ထားတဲ့အမျိုးမျိုးအနေနဲ့အရရရွာရွာအားလုံးကိုနောက်ပါတန်ဃာတော်များနဲ့ဆရာတော်ဘုရားကြီးကြွပါတယ်အဲ့ဒီလိုဆရာတော်ဘုရားကြီးကြွချီဖို့အချိန်တွေရက်တွေကိုလည်းပဲအားလုံးမျိုးတွေအသီးသီးက ရက်တွေယူပြီးတော့ဇာတော်ဘုရားကြီးကြွလာမဲ့ရက်တွေကိုတရားစခန်းပွဲတွေတရားစခန်းဖွင့်ပွဲတွေနဲ့အချို့အချို့ရိတ်တာများကြတော့ဖွင့်ပွဲမှာမနေနိုင်တဲ့အခါကျတော့ဆရာတော်ဘုရားကြီးရဲ့အပြန်ခရီးမှာဖြစ်စီစခန်းပိတ်ပွဲတွေပေါ့စခန်းအောင်ပွဲတွေအဲဒီလိုစခန်းအောင်ပွဲနေ့တွေရောက်တဲ့အခါဘုရားဆရာတော်ဘုရားကြီးဟာ ဩဝါဒတရားတွေတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုနောင်ဘလို့ကျင့်ကြံပွားများ အထုတ်ဖို့အနေအားဖြင့်မှားတန်းအနေအားဖြင့်မှားတန်းလေး၃ခု၃ခုပေါ့ဆရာတော်ဘုရားကြီးဩဝါဒဖြစ်နေပြီးတော်မူခဲ့ပါတယ်ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့နောက်ကဆရာတော်ဘုရားကြီးကြွလေရာယတ္တိတကြွလေရာမြို့ရွာ နောက်ကလိုက်ရတဲ့အခါကလည်းကြတော့အဲဒီလိုစကန်အောင်ပွဲနေ့ရောက်တိုင်းရောက်တိုင်းတခါတရံမှာဆရာတော်ဘုရားကြီးဟာတရားစကန်ကိုဖွင့်လှစ်ပေးခဲ့ပါတယ်တခါတရံကြတော့လည်းပဲအောင်ပွဲနေ့ကျမှဆရာတော်ဘုရားကြီးကြွပြီးတော့အောင်ပွဲကို တရားစကန်ကိုပိတ်သိမ်းပေးပါတယ်အဲဒီလိုအောင်ပွဲနေ့ရောက်တဲ့အခါမှာတရားဝင်ရောက်ပြီးတော့အထုတ်ကြတဲ့အာလုံယောဂီသူတော်စင်များကို ယခုမိမိတို့10ရက်တာကာလ9ရက်တာကာလ9ရက်တာကာလအာထုတ်ရရအာထုတ်ပြရတဲ့ဒီကုသိုလ်လေးလောက်နဲ့ကျင့်တတ်မနေကြနဲ့ကျင့်တတ်မနေကြနဲ့ဆက်လက်ပြီးတော့အပေဘေးကငြိမ့်နိုင်လောက်တဲ့ဉာဏ်ဆင့်ရောက်အောင်အာထုတ်ဖို့ဆရာတော်ဘုရားကြီးကမှာရန်တော်လေးနေအားဖြင့်မှာတော်မူခဲ့တယ်အဲ့ဒါလေးကိုစုကြည့်အောင် အပေပေငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေအပေပေငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေနှာခေါင်းလောက်ဆိုအောင် မိမိတို့ဒီလောက်9ရက်လောက်9ရက်လောက်9ရက်လောက်10ရက်လောက်အာထုယုံနဲ့ကျင့်နှံ့မနေကြနဲ့အပေပင်ငြိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ကို ရောက်အောင်အာထုပါတဲ့အဲ့တော့ပေပင်ငြိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ဆိုတာသောတပတ္တိမဉ္ဇဉ်ဘုံဉာဏ်ကိုပြောတာသောတပတ္တိမဉ္ဇဉ်ဘုံဉာဏ်အဆင့်လောက်ရောက်အောင်ကြိုးစားအာထုကြတဲ့ဒီသောတပတ္တိမဉ္ဇဉ်ဘုံဉာဏ်လောက်ရောက်ပြီဆိုရင် ဒိဋ္ဌိဝီဇိကိစ္စသီလပရပရမတဣဒ္ဓမစ္စရိယဆိုတဲ့ဒီတန်ရောစဉ်၅ပါးကိုပယ်နိုင်သွားပြီဒီတန်ရောစဉ်၅ပါးကိုပယ်နိုင်သွားပြီ မကောင်းတဲ့အပြစ်ဖြစ်နိုင်လောက်တဲ့အပယ်ကျစေနိုင်လောက်တဲ့အကုသိုလ်ဘယ်တော့မှမပြုလုပ်မိတော့ဘူးဒါကြောင့်ဒီပုဂ္ဂိုလ်ဟာအပယ်၄ပါးကလုံးဝလွတ်သွားပြီများသောအားဖြင့်ဘုန်းကြီးတို့အခု တရားဌာနတွေတရားရိပ်သားတွေဒါမြန်မာနိုင်ငံမှာလည်းအများကြီးပါဒီမှာလည်းပဲဆရာတော်ပေါင်းများစွာကြွရောက်ပြီးတော့တရားတွေပေးကြတာပါအဲဒီလိုတရားပေးကြတဲ့ကာကလမှာဆရာတော်များကယောဂီများရဲ့စိတ်အလိုကိုလိုက်ပြီးတော့စိတ်ကျဉ်းအောင် သူတို့ဖြင့်ပညာအစဉ်လေးရောက်သွားပြီဆိုပြီးတော့ပြောလို့ရှိပါတယ်တကယ်တမ်းကျတော့ဉာဏ်ကိုဆုံးဖြတ်နိုင်တာဟာမြတ်စွာဘုရားတပါးလေးပဲရှိပါလေဘုရားရှင်ရဲ့အရာပဲဖြစ်ပါလေမြတ်စွာဘုရားရှင်ရဲ့တပိတောကံများဖြစ်ကြတဲ့ရှင်သာရိပုတ္တရာရှင်မမောကလန်ဆိုတဲ့မထေရမြတ်ကြီးတွေဧကတာဝကကြီးတွေတောင်း ဉာဏ်ကိုအဆုံးဖြတ်မပေးခဲ့ပါဘူးအဲဒါဉာဏ်ကိုအဆုံးဖြတ်ပေးတာမြတ်စွာဘုရားရဲ့အရာပဲဖြစ်ပါတယ်ညာတော်အဖြစ်ယောဂီများရောမိမိတို့ဂျာဘူးနာဝတရားတွေလည်းများများနာထားကြတော့တခါတရံမှာရှုစရာအာယုံရော ရှုစိတ်ကလေးရောနှစ်ခုစလုံးဟာလုံးဝမရှိတော့ဘူးသူတခါတည်းအင်းငိမ့်သွားတယ်အချမ်းသွားတယ် ဒါလေးကိုထက်ထက်ပြောကြတယ်အဲလိုပြောတဲ့အခါမှာလည်းပဲဒီတိုင်းပဲကမ္မဒန်းဆရာကအဲ့ဒါကိုပဲအဘယ်နှုတ်နိုင်လောက်တဲ့ညာစင်တန်းမျိုးကိုအဆုံးဖြတ်ပြီးပြီးသွားကြတယ်အဲ့ဒီလိုသာဒီမှတ်စရာအာယုံမှတ်စိတ်ကလေးပြတ်သွားလို့တခဏလေးငြင်းအေးသွားတယ်ဆိုရင်အချိန်မများစွာ ဖြစ်ပါတယ်ပိဋိကြောင့်လည်းဖြစ်တာပဲပတ္တိကြောင့်လည်းဖြစ်တာပဲဒီငြင်းအေးမှုဆိုတာ ဒုက္ခကြောင့်လည်းဖြစ်တာထိဏမိဒကြောင့်လည်းဖြစ်သွားတာဥဒိစ္စကြောင့်လည်းဖြစ်သွားတာဒါမှတ်စရာအာယုမှတ်စိပြတ်ပုံနေနော်အဲ့ဒါလေးတွေလွတ်သွားယုံနဲ့မဲ့လို့ဆုံးဖြတ်လို့မရပါဘူးတကယ်လို့ဆုံးဖြတ်ခြင်းနေဆိုရင် အခုပေတံလေးဒိဋ္ဌိဝိဇိကိစ္စတိလပရပရမာတာအိဒ္ဓမစ္စရိယဒီ၅ပါးပယ်နိုင်လားဆိုတာကိုယ့်ဟာကိုယ်ပြန်ပြီးတော့မေးပါထပ်ထပ် မိမိကိုယ်ကိုမိမိပြန်မေးပါဆရာသမားဆုံးဖြတ်လိုက်တာလေးနဲ့ကိုယ့်ကိုကျင့်တတ်မသွားပါနဲ့မိမိကိုယ်ကိုမိမိမှာတရားတွေများများနာထားတဲ့ဘုသူဒ္ဓတွေအများကြီးရှိလောက်ပါတယ်အဲတော့တရားတွေဘုန်းကြီးတို့ခုခေတ်မှာဆိုတာကတရားတွေအများကြီးပဲနာလို့ရတာကိုဖုံးလေးနဲ့ထည့်ထားလို့လည်းပဲတရားပုံပေါင်းထောင်ချီပြီးတော့ထည့်ထားပြီးတော့နာလို့လည်းရဓမ္မဂရိကဆရာတော်များရဲ့အစုံတရားတွေနာလို့ရဆရာတော်ဘုရားကြီးတွေရဲ့တရားတွေနာလို့ရ အဲ့တော့နာထားတဲ့အခါကာလမှာဒီသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်မှာဒိဋ္ဌိဝိသိကိစ္စသီလပရပရမတ္တဣဒ္ဓနိမစ္စရိယဒါရေးကြည့်ပါတယ်ဘုန်းကြီးမာစီဆရာတော်ဘုရားကြီးနာမှာနေစဉ်မှာတခါကြီးတယောက်လာဘူးပါတယ်ဆရာတော်ဘုရားကြီးထံမှာဘုန်းကြီးကိုယ်တိုင်ပုတ်ပေးတာပါအဲ့တော့ပုတ်ပေးတဲ့အခါမှာအဲ့ဒီတခါကြီးကလျှောက်ပါတယ်ဆရာတော်ဘုရားကြီးသူ့ကိုတဲ့တရားနဲ့စက်လို့ မာစီဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုတပည့်တော်ခံယူခြင်းလို့လာပါလေသူကလျှောက်တယ်အဲ့လိုပဲစားလျှောက်ပါလျှောက်ပါဘယ်လိုဆုံးဖြတ်လဲဆရာတော်ဘုရားကြီးကတပည့်တော်အခုတရားတွေအားထုတ်ပါလေရက်ပေါင်းဘလောက်ရပါလေရက်ပေါင်းဘလောက်ရတဲ့အခါကလည်းကြတော့တပည့်တော်တရားရှုမှတ်ရင်ကအာယုန်တွေဘယ်လိုထင်ပါလဲဘယ်လိုမြင်ပါလဲသူပြောတဲ့အာယုန်တွေလဲဘုန်းကြီးလည်းသိနေပါလေ အဲ့လိုမြင်ပြီးတဲ့အခါတဲ့တပည့်တော်ရဲ့ကမ္မဒန်းဆရာကတရားတွေ့သွားပြီတရားရသွားပြီအမြတ်တန်လေးကုသိုလ်ကောင်းမှုရဲ့အဲ့ဒီအမြတ်လေးငါ့ကိုဝေပါအောင်ဆိုလို့ तू ကအမြတ်ဝေခဲ့ရပါလေတဲ့မာသီဆရာတော်ဘုရားကြီးကအဲ့ဒီတော့တက္ကလာရောတဲ့တပည့်တော်လည်းဆရာသမားကဆုံးဖြတ်ပေးလိုက်တော့တပည့်တော်လည်းသဘောကျကျေနပ်ပါလေတဲ့အဲ့ဒီဟာမှန်မှန်မှန် ဆုံးဖြတ်ပေးပါသူကဒါကိုတောင်းတယ်မာဇီဆရာတော်ဘုရားကြီးကမိမိတို့ညွှန်ကြားထားတဲ့တရားနိလန်းနဲ့အာထုတ်တဲ့ပုဂ္ဂိုလ်များကို တောင်းမှအဆုံးဖြတ်မပေးခဲ့ပါဘူးတဲ့ဆရာတော်ဘုရားကြီးကတရားကိုအဆုံးဖြတ်ပေးတယ်ဆိုတာမြတ်စွာဘုရားတပါးရဲ့အရာသာဖြစ်ပါလေတကယ်ဧကတာဝကဆိုတဲ့ရှင်သာရိပုတ္တရာရှင်မမောက္ကလံမထေရမြတ်ကြီးများတောင်ဆုံးဖြတ်မပေးခဲ့ပါဘူးတဲ့ ဒါကြောင့်ဘုန်းကြီးကတခြားတကာရဲ့နိလန်းနဲ့အာထုတ်လာခဲ့တာကိုဘုန်းကြီးအနေနဲ့ဘာမှဆုံးဖြတ်ပေးဖို့မရှိပါဘူးတဲ့ဟိုကတကာကလည်းလျှောက်တယ်ဆရာတော်ဘုရားကြီးဆုံးဖြတ်ကိုသူအတီးပြုတ်ခြင်းတယ်အတီးပြုတ်ခြင်းတော့မာစီဆရာတော်ဘုရားကြီးကကဲဒီလိုဆိုရင်သောတပန်တယောက်မှာပြည့်စုံရမယ့်ဂုံအင်္ဂါကိုဘုန်းကြီးပြောမယ်ဒါမြတ်စွာဘုရားဟောတဲ့ဟာအဲဒီမှာသောတပန်တယောက်ရဲ့ဂုံအင်္ဂါကိုဟောပြတယ် ရာတော်ဘုရားကြီးဟောပြတယ်ဒါကမှတ်မှတ်သားသားနာပါဆိုပြီးဟောပြတယ်အဲ့ဒီကုံရင်ငါလေးကုံရင်ငါ၄ပါးရှိပါတယ်ဒါတော့နောက်เจ้าညီညွတ်တဲ့ကဒီမှာလဲဟောပေးပါမယ်ဒါသူအစဉ်လေးနဲ့သူမှဟောပေးမှလဲသဘောပေါက်မှာမို့ဘုရားဒါတွေကိုမဟောသေးတာပါနောက်အဲ့ဒီကုံရင်ငါပြည့်စုံရမယ်တကားတဲ့တကားမှာရောတဲ့အဲ့ဒီကုံရင်ငါပြည့်စုံသလားတဲ့မေးပါလေ ဓမ္မဗျာတဲ့တပည့်တော်ဖရာပုံမှာယုံကြည်မှုဒါလည်းပဲတပည့်တော်ယုံကြည်တယ်ဖရာတဲ့တရားပုံမှာယုံကြည်မှုဒါလည်းပဲတပည့်တော်ရဲရဲအမခံရပါလေဖရာတန်ခါပုံမှာယုံကြည်မှုကြတော့သိပြီသူရဲရဲမပြောနိုင်တော့တန်ခါတွေအမျိုးမျိုးကိုဘယ်လိုတန်ခါတွေကိုသူမကြည်ညိုနိုင်မှုဖြစ်လာတယ်လေအဲဒီမှာအဲဒီမှာသွားပြီမပြည့်စုံဘူးသူကောင်းပြီတဲ့ဆရာတော်ကြီးက သူ၅ပါးသီလမြဲရမယ်ဆိုတာလည်းပဲသူ၅ပါးသီလမြဲပါလေတဲ့သူကပြောပါတယ်အဲတန်ခါတစ်ခုကိုသူကသူတွေ့ကြုံနေရတဲ့တန်ခါတွေကိုသူထည့်ပြီးပြောပါတယ်နောက်ပယ်သင်ပယ်လိုက်တဲ့ဩနောက်တခါပယ်သင်ပယ်လိုက်တဲ့တန်ရောစင်တွေလည်းပယ်ရမယ်အဲ့ဒီပယ်သင်ပယ်လိုက်တဲ့တန်ရောစင်၅ပါးကဘာကြီးလဲဆိုတော့ခုပြောတဲ့ဒိဋ္ဌိဝိဇိကိစ္စ သီလပရပရမာတံဣဒံမစ္စရိယဆရာတော်ဘုရားကြီးကဒီ၅ပါးကိုသူ့ကိုပြောပြပါဟောပြပေးပါဒါသောတာပန်တယောက်ကိုဖြစ်မဖြစ်ကိုသူကဆန်းစစ်မယ်ဆိုရင်အဲ့ဒါရွှေမစစ်မစစ်ကိုမှတ်ကြောက်တင်တဲ့အခါမှာမှတ်ကြောက်လေးတင်ကြည့်ရင်စစ်မစစ်သိတယ်လို့ပဲအဲ့ဒီတန်ရုံပင်ရမယ်တန်ရုံစဉ်၅ပါးနဲ့ကိုယ့်ဟာကိုယ်ပြန်စစ်တဲ့မှတ်ကြောက်တင်ကြည့်တယ် ဘုန်းကြီးဒါမြတ်စွာဘုရားဟောထားတဲ့ဒါတရားမှတ်ကြောက်ပဲတဲ့ကိုတရားကိုစစ်စစ်ဖို့မှတ်ကြောက်ပဲဆိုတော့အဲ့ဒီမှာဒကာကြီးဟာတပည့်တော်သဘောကျလက်ခံပါပြီဗျာတဲ့တပည့်တော်ဘာမှအခု၅ပါးနဲ့မပြည့်စုံပါဘူးတပည့်တော်မပြည့်စုံပါဘူးဒါဟောဆရာကသူ့ကိုဆုံးဖြတ်လိုက်ပြီသောတာပန်လို့အရိယာဖြစ်သွားပြီ ဆုံးဖြတ်လိုက်ပြီဒါပေမဲ့ ငါးစီဆရာတော်ဘုရားကြီးကအဆုံးဖြတ်မပေးဘူးသောတာပန်ရဲ့ပြည့်စုံရမယ့်ဂုဏ်အင်္ဂါ၄ပါးကိုဟောပြတယ်ပြည့်စုံလားသူမပြည့်စုံဘူးဆိုတာသူသူကိုယ်တိုင်လက်ခံတယ်ပယ်ရမယ့်တန်ရောစဉ်၅ပါးကိုပယ်နိုင်ပြီလားဒါဟုကိုယ့်အကူဆုံးစစ်ပါဆိုတော့ဒါလည်းကို့မှာတချို့ဟာတွေကိုမပယ်နိုင်သေးတာကိုတွေ့ရအဲ့ဒီကြတော့မှတပည့်တော်ဟာဝန်ခံပါပြီဗျာတပည့်တော်မပြည့်စုံသေးပါဘူးတကယ်လေခုဒီ တရားတွေနဲ့ဆက်ဆင်ဆက်ဆင်လိုက်တဲ့အခါမှာတပည့်တော်မှာဒါတွေမပယ်နိုင်သေးတာတွေကိုရှိနေပါတယ်အထူးအဖြင့်အိတ်တာနဲ့မစ္စရိယအထူးမပယ်နိုင်ပါဘူးဗျာအိတ်တာနဲ့မစ္စရိယအထူးဖြစ်နေပါသေးတယ်အဲ့တော့တရားတွေကိုပယ်နိုင်ပြီးတော့အပယ်ကျစေနိုင်လောက်တဲ့အဖြစ်တွေအကုသိုလ်ဖြစ်တွေဘာတစ်ခုမှမလုပ်တော့ဘူးဒါသောတာပန်ပြည့်တဲ့ပုဂ္ဂိုလ်အဲ့တော့ဒီသောတာပန်ဖြစ်နိုင်လောက်တဲ့ အဆင့်ကိုရောက်ဖို့ဆိုတာဗုဒ္ဓသာသနာတော်ကြီးလည်းပဲတည်ရှိနေမှမိမိကိုယ်၌ကလည်းပဲတကယ်ကိုလူဖြစ်ပြီးတော့တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်မှအဲတော့မိမိကိုယ်၌ကလည်းပဲအခုလူဖြစ်နေပြီမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကလည်းလည်းတွေ့နေပြီဆရာကောင်းတမားကောင်းတွေဆိုတာလည်းပဲတွေ့ရှိနေကြပြီအဲဒီလိုအချိန်လေးမှာဆရာတော်ဘုရားကြီးက တလောက်9ရက်10ရက်လောက်လေးနဲ့ခြေနဲ့မနေဘဲနဲ့အပယ်လွတ်နိုင်လောက်တဲ့ညာဆင့်တိအောင်ကြိုးစားအားထုတ်ပါလို့နံပါတ်1တစ်ချက်အားလုံးအားထုတ်တဲ့ပုဂ္ဂိုလ်တွေကိုဆရာတော်ဘုရားကြီးမှားတော်မူခဲ့ပါလေအဲ့ဒီဆောင်ပုံလေးနောက်တစ်ခေါက်ပြန်ဆိုမယ်နော်အပေပေငိမ့်ခွင့်ဉာဏ်အဆင့်အသင်ရောက်ပါစေနှခေါ နောက်ဒုတိယဆရာတော်ဘုရားကြီးရဲ့မာတော်မာရန်လေးကဒီအပေပေးငြိမ်းလောက်တဲ့ညာအဆင့်လောက်နဲ့လေကျင့်နဲ့မနေပါနဲ့ဘုရားသာသနာတော်ကြီးလေးပဲထွန်းလင်းတောက်ပနေတယ်မိမိကိုယ်၌ကလည်းလူဖြစ်နေတယ်နိလမှန်ကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းလေးတွေ့နေပြီဆိုရင်ဆင်းရဲငြိမ်းနိုင်လောက်တဲ့ညာအဆင့်ရောက်အောင်အားထုတ်ပါပညာအဆင့်နဲ့လေ ဆင်းရဲငြိမ့်နိုင်လောက်တဲ့ဉာဏ်စစ်ဆိုတာအရဟတမေဉာဏ်ဘုံဉာဏ်ကိုဆိုလိုပါတယ်အရဟတမေဉာဏ်ဘုံဉာဏ်ကိုရပြီဆိုရင် နောက်ထပ်ဘဝခန္ဓာရပါဦးမလားဘဝခန္ဓာမရတော့ဘူးဆိုရင်ဆင်းရဲအလုံးမငြိမ့်ဘူးလားဆင်းရဲအလုံးကုန်ငြိမ့်သွားပြီဒါကြောင့်မို့အပေပင်ငြိမ့်နိုင်လောက်တဲ့ဉာဏ်ဆင်းလောက်လေးနဲ့ကျင့်တတ်မနေနဲ့ဆရာကောင်းတမကောင်းလည်းမိကိုရနေပြီသာသနာတော်ကြီးလည်းထွန်းလင်းတောက်ပနေတယ်ဒီမြတ်စွာဘုရားသာသနာတော်ကြီးရှိမှသာ ဒီတရားတွေကိုဟောပြောညွှန်ပြပေးနိုင်တဲ့ဆရာကောင်းတမန်ကောင်းရှိတယ်။အဲဒီလိုဆရာကောင်းတမန်ကောင်းကိုကိုမိမိအမိကိုရနေပြီဆိုရင်ဒီပဲလွတ်နိုင်လောက်တဲ့ဉာဏ်ဆင့်လောက်နဲ့ဂျင်းတ်မနေပဲနဲ့ဆင်းရဲငြိမ်းနိုင်လောက်တဲ့ဉာဏ်ဆင့်ရောက်အောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါတဲ့။အဲဒါလေးကိုလည်းပဲဆရာတော်ဘုရားကြီးကမှာတန်းတော်လေးမှာခဲ့တယ်။ထိုဉာဏ်ဖြင့်လဲမတော်ပဲမတော်ပဲ ဆင်းရဲငြိမ်းပါစေထိုဉဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ်းပါစေနှခေါက်လောက်အဲဒီဆင်းရဲငြိမ်းလောက်တဲ့ဉာဏ်ဆင်းရောက်ပြီဆိုရင်ကတော့ကိုယ်မှာ အာလောကိလေသာဝကမ္မဝဝိပါကဝဒီဝဆင်းရဲတွေအကုန်လုံးကင်းသွားပြီ။အဲ့ဒီငြိမ်းနိုင်လောက်တဲ့ဉာဏ်အဆင့်ကိုရောက်အောင်ကြိုးစားပါတဲ့။တကယ်လို့မိမိမှာပါရမီမပြည့်စုံသေးလို့အဲ့ဒီဉာဏ်အဆင့်ကိုမိမိရောက်အောင်မကြိုးစားနိုင်သေးဘူးဆိုရင်လည်းပဲဒေါသဆိုတဲ့စိတ်ကြမ်းကြီးကိုပယ်နိုင်တဲ့ဉာဏ်ဆင့်ရောက်အောင်အထုပ်ပါ။ဘာစိတ်ကြမ်းကြီးတယ်လဲ။ အေးဒေါသစိတ်ကြမ်းကြီးဟောဒီဒေါသစိတ်ကြမ်းကြီးကိုပယ်နိုင်တဲ့ဉာဏ်ဆင့်ဟာအနာဂံမိမဲ့ဉာဏ်ပူဉာဏ်ဆိုလိုပါတယ်အနာဂံကိုရောက်သွားပြီနာဂံမိမဲ့ဉာဏ်ပူဉာဏ်ဆိုင်ရောက်တဲ့ပုဂ္ဂိုလ်ဆိုရင်ဒေါသဆိုတဲ့စိတ်ကြမ်းလုံးဝမရှိတော့အဲ့ဒီဉာဏ်ဆင်လေးရအောင်အထုပါဘာကြောင့်လဲဆိုတော့ဒီဒေါသစိတ်ကြမ်းကြီးဟာဒါကြီးကိုသာလက်ကင်ထားပြီးတော့ နေမယ်ဆိုရင်မိမိကိုယ်၌လည်းပဲဆင်းရဲကြောင်းပဲတပန်းသောပုဂ္ဂိုလ်တွေလည်းပဲဆင်းရဲကြောင်းပဲဒီဒေါသစိတ်ချမ်းကြီးအဲ့ဒီဒေါသစိတ်ချမ်းကိုပယ်နိုင်အောင်ကြိုးစားပြီးတော့အထုတ်ပါဒီဒေါသကိုမပယ်နိုင်လို့ဘုန်းကြီးတွေတကူးနဲ့တကူးတယောက်နဲ့တယောက်တမျိုးနဲ့တမျိုးတရွာနဲ့တရွာတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်နေကြတယ်ဆိုတာဒီဒေါသတွေပဲ အဲ့ဒီဒေါသနဲ့စပ်ပြီးတော့ဆရာတော်ဘုရားကြီးဟောတဲ့တရားတော်တွေကဆရာတော်ဘုရားကြီးကလည်းသူကိုယ်တိုင်ကြားထားတဲ့ပုံဝတ္ထုလေးကိုထည့်ပြီးပြောပြတယ်တစ်ချိန်လုံးကယဟန်တော်နှစ်ပါးတပါးနဲ့တပါးဟာအင်မတန်မှချစ်ချစ်ခင်ခင်နေကြထိုင်ကြသွားတူလာတူစားတူစာတက်စာကျက်အကုန်လုံးအတူတူပဲ တတွဲတွဲနဲ့နေကြတယ်တဲ့နှစ်ပါးဟာတော်တော်ခင်ခင်မင်မင်နေကြတယ်တပါးတပါးစားလိုက်နောက်လိုက်ပြောင်းလိုက်ရဲလိုက်မောလိုက်ပျော်ပျော်ရွှင်ရွှင်နေကြတယ်တဲ့တနေ့မှတဲ့ယဟန်တပါးကရေချိုးအိမ်ထဲပေါ့ဘုန်းကြီးတို့ရေချိုးကန်းထဲပဲဆိုပါစို့ရေဝင်ပြီးချိုးနေတယ်ဖဏကလေးပြင်မဲ့ချုပ်တာအတွင်းကမှရေဝင်ပြီးချိုးနေတယ်ချိုးနေတဲ့အခါမှာသို့သောကသူတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းရေချိုးဖို့ရောက်လာတယ် ရောက်လာတဲ့အခါကာလကြတော့တဲ့အဲ့ဒီမှာရောက်လာတဲ့တငယ်ချင်းကဖနှက်ကလေးကိုအตาလေးယူပြီးတော့တနေရာလေးဖွတ်ထားလိုက်တယ်တငယ်ချင်းချင်းဆိုတော့စတာနောက်တာပေါ့ပြောခြင်းလို့အဲ့လိုစားတဲ့နောက်တဲ့အခါပြောခြင်းလို့စားနောက်တဲ့အခါမှာဟိုးတငယ်ချင်းကရေချိုးပြီးတော့ရေချိုးကန်းလေးကအထွက်ဖနှက်ကိုမတွေ့ဘူးမတွေ့တဲ့အခါမှာတငယ်ချင်းနောက်ထားပြီဆိုတာလည်းပဲချင်းချင်းဆိုတော့တိနေတော့ သူတနေရာနောက်ထားပြီဆိုတာသိတော့ဟိုကရေချိုးကန်းတွေကထွက်လာတဲ့တငယ်ချင်းကဘာပြောလိုက်လဲဆိုဟာငါဖက်နဲ့ဘယ်ခွေးချီသွားပါလဲသူကလည်းအချင်းချင်းနေနေပြောတာပဲတကယ်ချင်းနေပြောတာအဲ့ဒီမှာဒီအပြောခံရတဲ့ယဟန်တော်လေးကသူ့ကိုခွေးနဲ့နှိုင်းလိုက်တာကိုလုံးဝမကျင်နိုင်အဲ့ဒီမှာစိတ်ဆိုးဒေါသတွေဖြစ်လာပြီးတော့ချက်ချင်းဘေးမှာရှိတဲ့အုံအုပ်စီကဲအုတ်ခဲပေါ့နော် အဲ့ဒီနဲ့အုတ်ခဲနဲ့ဟိုကိုရောကိုတစ်ခါနောက်ဆက်ထုပလိုက်တယ်ချက်ချင်းပဲမှောက်ရလဲပြီးတော့အဲ့ဒီကိုရောပြန်တော်မူသွားတယ်အဲ့လိုပြန်တော်မူသွားတဲ့အတွက်ကြောင့်မို့ဒီစိတ်ကိုဒေါသကိုမထိန်နိုင်တဲ့အတွက်ကြောင့်ဒီကိုယ်တော်လေးမှလည်းပဲရာဇုံမှုတင့်ပြီးတော့အကျဉ်းချခံရတယ်။ဒေါသကြောင့်မို့အိုတစ်ဖက်ပုဂ္ဂိုလ်လည်းပဲဒုက္ခရောက်သွားတယ်။မိမိမှလည်းပဲဒီမှာအကျဉ်းချခံရပြီချမ်းသာသလားဆင်းရဲသလားဆင်းရဲ ဒါကြောင့်ဒီဒေါသစိတ်ကြမ်းကြီးဟာလက်ခံထားတဲ့သလားမထားတဲ့မူလားထားတဲ့မူမိမိလည်းပဲဆင်းရဲကြောင်းသူလည်းဆင်းရဲကြောင်းတစ်ဖက်လူလည်းဆင်းရဲကြောင်းဒါကြောင့်မို့အဲ့ဒီစိတ်ကြမ်းဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်အဆင့်ရောက်အောင်အားထုတ်ပါဆရာတော်ဘုရားကြီးကတကယ်လို့တဲ့မိမိမှာပါရမီမပြည့်စုံလို့အဲ့ဒီလောက်ဉာဏ်အဆင့်မရောက်ဘူးဆိုရင်စိတ်ကြမ်းဒေါသကြီးများဖြစ်လာရင် ရှုမှတ်မှုနဲ့ပယ်ပါ ဘာနဲ့ပယ်ရမှာအဲ့ဒီဒေါသစိတ်ကလေးကိုကိုယ့်ဟာကိုရှုမှတ်စိတ်ကလေးနဲ့နောက်ကနေပြီးတော့အဲ့ဒီမှာစိတ်ဆိုးရင်စိတ်ဆိုးတာဒေါသဖြစ်ရင်ဖြစ်တာဒီစိတ်ကလေးကို ရှေ့စိတ်ဖြစ်နေတာလေးကိုနောက်စိတ်ကလေးနဲ့ကပ်ပြီးတော့ရှုနေအဲ့လိုရှုနေရင်သူဟာသူငြိမ်အေးသွားလိမ့်မယ်သူဟာသူပယ်တတ်သွားလိမ့်မယ်ပယ်နိုင်သွားလိမ့်မယ်အဲ့ဒီလိုရှုမှတ်မှုလေးနဲ့ပယ်ပါတဲ့တကယ်လို့ ကိုမှအဲ့ဒီလိုရှုမှတ်မှုနဲ့နိုင်နိုင်နင်းနင်းမပယ်နိုင်သေးဘူးဆိုရင်တောင်ဆင်ခြင်ပြီးတော့ပယ်လိုက်ပါဘယ်လိုပယ်ရမှာလဲဆင်ခြင်ပြီးတော့ပယ်လိုက်ပါဩဒီပုဂ္ဂိုလ်ကဒီလိုနောက်တတ်တယ်ဒီလိုရှုတတ်တယ်သူတော်ဘာကိုဒီလိုပြောတတ်တယ်ဒီလိုဆိုတတ်တယ်ဆိုပြီးတော့လေသူ့ရဲ့အကျင့်ဇယိုက်ကိုကဒီလိုသူတော်ဘာပေါ်မှာအနိုင်ယူရမှာသူတော်ဘာပေါ်မှာအပေါ်စီးလေးပြောရမှာသူတော်ဘာပေါ်မှာညွန့်လိုက်ရမှာ အဲ့ဒီလိုဟာလေးကိုသူ့ကိုသိစိတ်ကိုသဘောသိပြီးတော့အဲ့ဒီတိုင်းလေးဆင်ကျင်ပြီးတော့ပယ်လိုက်ပါဒေါသစိတ်ကြမ်းလေးဟောဒီဒေါသစိတ်ကြမ်းဟာမျက်နှာပေါ်မှာအင်မတန်ပေါ်လွင်တာလောဘဖြစ်တာကမပေါ်ဘူးနော်ဟောဒီဒေါသကတခါလဲပေါ်လာတာမျက်နှာပေါ်မှာတခါလဲမျက်နှာမှာရဲလာမျက်လုံးတွေပါရဲလာတယ်မျက်ထောက်တွေပါနီးလာနှဖူးကြောတွေပါတင်းလာတယ် ဒါဒေါသဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အနေထားတွေကမျက်နှာပေါ်မှာပေါ်လွင်လာတယ်အဲ့ဒီကနေစိတ်แท้တွေမထားနိုင်ဘူးရုပ်ပေါ်မှာပေါ်လွင်နေအဲ့ဒီကမှကိုယ်လက်တွေမထိနိုင်မင်းနဲ့ထိုးမယ်ကြိုက်ရိတ်မယ်ရိုက်မယ်နှက်မယ်ဆိုရင်ဟောပြီးရောအဲ့ဒါကတစ်ဖက်လူလည်းပဲဆင်းရဲကြောင်းပဲကိုယ်လည်းပဲဒီအပြစ်တွေကြောင့်ဆင်းရဲကြောင်းပဲဒီဘဝမှာလည်းပဲဒီအပြစ်ကိုခံရတယ်နောက်ဖြစ်နေရဘဝမှာလည်းပဲအပယ်ဆင်းရဲရတယ်ဒါကြောင့်မို့ဒီဒေါသဟာလက်ခံတင်သနာပယ်တင်သနာပယ်တင်ပါ ပယ်တင်တယ်အထူးအားဖြင့်ဘုန်းကြီးတို့ယခုလိုတရားဘာဝနာတွေပွားများအားထုတ်နေတဲ့တရားလိုက်စားတဲ့ပုဂ္ဂိုလ်တွေအထူးမပယ်တင်ဘူးလားတရားထူးပယ်တင်တယ်ဘုန်းကြီးတို့တရားဟောနေတဲ့တရားဟောတဲ့ဓမ္မဂရိကဥရောထားတော့ကမ္မထံပေးနေတဲ့ကမ္မထံဆရာတွေမှာရောဒီဒေါသစေချမ်းကြီးကိုပယ်နိုင်ရင်မကောင်းဘူးလား အဲ့ဒီဉာဏ်အဆင့်မရောက်ရင်တောင်မှရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားရမယ်မပယ်နိုင်ရင်လည်းပဲဆင်ញင်ပြီးတော့ဒီဒေါသစိတ်ချမ်းကိုပယ်ရလိမ့်မယ်မပယ်နိုင်လို့မိမိကဒီဒေါသကိုပဲရှည်တန်းတင်တင်ပြီးတော့နေမယ်ဆိုရင် ကမ္မထမ်းဆရာရဲ့ခုံသိက္ခာကြီးမကြဘူးလားကြပါရဲ့ခင်ဗျာမလီအဲ့ဒါကမ္မထမ်းဆရာရဲ့ဒေါသကလည်းကြီးလိုက်တာမလီအဲ့ဒါကမ္မထမ်းဆရာရဲ့ဒေါသကလည်းကြီးလိုက်တာအဲ့ဒီမှာသူပြောတဲ့တရားသွားအထုကတော့ သူကိုယ်တိုင်တောင်ဒီဒေါသမပယ်နိုင်ရင်ငါတို့ဘယ်လိုပယ်နိုင်မှာလဲစဉ်းစားကြည့်ပေါ့ဒါလေးတွေကကိုယ့်အကိုချိန်ထိုးပြီးကိုယ်အုံနောက်နဲ့ကိုယ်ဆင်ញင်တတ်ဖို့ပဲလိုတယ်နော်ဒါတွေကကိုယ့်အကိုဒီပုဂ္ဂိုလ်ရဲ့အနေထိုင်ကိုကြည့်ပြီးတော့သူပြောတဲ့သူဟောတဲ့တရားတွေကိုကိုယ့်အကိုလေးလာကြည့်ဖို့လိုအပ်ပါတယ်ဒါတွေကအဲ့ဒီမှာအဲ့ဒီလိုဒီကမ္မထံဘုန်းကြီးနောက်ပြီးတော့တရားအထုတ်တဲ့ယောဂီ တရားရိပ်တာတွေကိုလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုတာလည်းပဲဟိုရက်ွက်တိုင်းလောက်ဓမ္မယုံရှိတဲ့နေရာကိုခုတရားစခန်းတွေဖွင့်နေတယ်မြန်မာနိုင်ငံမှာဓမ္မယုံရှိတဲ့ရက်ွက်တိုင်းရက်ွက်တိုင်းတရားစခန်းရှိနေဟိုတစ်ချိန်တုန်းကတရားရိပ်တာဆိုတဲ့ဆိုင်းဘုတ်တက်ထားတဲ့ရိပ်တာတွေလောက်ပဲတရားပြတယ်အခုမဟုတ်ဘူးပရိယတ်တိဇာသင်တိုင်းဆိုတဲ့ တပီးထိုးပြီးတင်ထားတဲ့စာတင်တိုက်ကြီးကလည်းတရားစခန်းပွင့်နေတယ်နော်ဒါမြန်မာနိုင်ငံမှာအဲဒီတော့လူတွေကလည်းပဲဘယ်နေရာတရားစခန်းနဲ့ဘယ်နေရာတရားစခန်းနဲ့တရားနဲ့တရားအခုဆိုတော့ဘုန်းကြီးတွေကဟောလုံးလိုက်တော့တခါလေဟိုမှာမက်ဆေ့ချ်ပို့လိုက်ဘယ်စခန်းဝင်ရအောင်အဲဘယ်ကိုတော့ဘယ်ဘယ်စခန်းတော့ဘယ်ကိုသွားအောင်အဲပို့ကြတာပို့ကြတာတရားနဲ့တရားပြန်လာပြီဆိုရင်လည်းပဲအမလီအဲ့ဒီကယောဂီဆောင်ကြီးကယောဂီဒိန်းကြီးကပဲလိုပဲ ဟမ်အမလေးအဲ့ဒီကကြွေးတာမွေးတာကဘယ်လိုဟာဝေဖန်လိုက်ကြတာပြောကြဆိုကြတာအဲ့ဒီပုဂ္ဂိုလ်ကအိမ်ပြန်ရောက်ပြီဆိုရင်လည်းပဲအိမ်မှာကိုယ်ထုတ်လေးချပြီးဟဲ့ဘသူတွေပဲသွားတော့ကဲကြည်ငါမရှိရင်အဲ့ဒီလိုပဲဟမ်ဘယ်နဲ့လဲဒီပုဂ္ဂိုလ်ကိုဒါနဲ့ပဲတရားဆုံးဖြတ်ရမှာလေတရားတွေ့ခဲ့ပြီလားမတွေ့ခဲ့ဘူးလားတရားရပြီလားမရသေးဘူးလားဆိုတာဒါနဲ့ပဲဆုံးဖြတ် တရားရလာတဲ့ပုဂ္ဂိုလ်ကြတော့သိသိမွေ့တယ်တရားသဘောကိုကောင်းကောင်းသိလာတဲ့ပုဂ္ဂိုလ်ကြတော့အင်မတန်သိမွေ့တယ်ဘာတွေတွေ့လို့မှ तू ပြောခြင်းဆိုခြင်းမရှိတော့ဘူးပြောတော့သိခံနိုင်သွားတယ်အဲ့လိုကိုသိခံနိုင်သွားတယ်ဆင်ခြင်ပြီးတော့လည်းသိခံနိုင်သွားတယ်ကိုယ့်ဟာကိုယ်ရှုမှတ်မှုလေးနဲ့လည်းပဲပဲပြောင်းနိုင်သွားတယ်ဒါကြောင့်မို့လို့တရားတွေ့လာတဲ့ပုဂ္ဂိုလ်ကြတော့လို့တကယ်ကိုနူညံပြီးတော့တိမ်မွေ့လိုက်တာ ဘာနဲ့တူလဲဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာအိုးဘုန်းကြီးတို့ကာပွဲတွေမှာကြည့်ရင်ရိုးရရကကတယ်လို့လို့မယ်ရိုးရရကဆိုတာကြံကြံထန်ထန်လားညံ့ညံ့ညောညောလေးလားအဲ့ဒီယောဂီကပြန်လာညံ့ညောလိုက်တာအဲတရားကြီးသာပြန်လာပြီးတော့ဘာမှမဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကတော့စိုးစိုးကပြောတဲ့အတိုင်းဘလူကကတာရောက်တာနဲ့ဟိုအော်ဒီအော်အဲဟိုပြစ်ချာဒီပြစ်ချာဟိုပြောဒီပြောတယောက်မှလည်းအပြစ်မလုပ်ဘူးဒီခါလဲ အေးရောက်လာအဲ့ဒါဆူလိုက်မှန်လိုက်ငေါက်လိုက်နဲ့ဒီလိုနဲ့ပြီးသွားဒါကြောင့်မို့အဲ့ဒီစိတ်ကြမ်းဒေါသကြီးဟာမိမိရဲ့ဂုံသိက္ခာကိုလည်းပဲကြာစေတယ်မိမိရဲ့တရားကိုလည်းဂုံသိက္ခာပြည့်စေတယ်မိမိကိုပေးလိုက်တဲ့ကမ္မဋ္ဌာန်းဆရာကိုလည်းဂုံသိက္ခာမပြည့်ဘူးလားသိပြတ်တာပဲကမ္မဋ္ဌာန်းဆရာလည်းဒီဒေါသကိုမပယ်နိုင်ရင်အဲ့ဒီပုဂ္ဂိုလ်ဘလောက်ပဲသူတရားပြကောင်းတယ်ပြောပြောသူကိုယ်၌တောင်မှဘာမှမပယ်နိုင်သေးရင်ဘာဟုတ်တော့မှလဲ နောက်ပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်လုံးဝနောက်ပြီးတော့ဘာသာရေးအသင်းအဖွဲ့များနော်ဘာသာရေးအသင်းအဖွဲ့တွေဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များမိမိတို့ကဘာသာရေးကိုဘာသာရေးနဲ့ထိတွေ့နေသေးတဲ့ပုဂ္ဂိုလ်တွေအတွက်ကိုကရှေ့ကဥဆောင်ဥရွက်ညွှန်ကြားပြီးတော့ဆောင်ရွက်နေကြတာဖြစ်တော့အဲ့ဒီဘာသာရေးကိုဥဆောင်ဥရွက်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲအဲ့ဒီစိတ်ကြမ်းဒေါသကြီးကိုပယ်နိုင်အောင်ကြိုးစားဖို့မလိုအပ်ဘူးလား လိုအပ်တယ်နော်မပယ်နိုင်ရင်အမလီဘုန်းကြီးအင်္ဂလန်မှာသွားတော့ကတွေ့ရတယ်အင်္ဂလန်မှာအဲ့ဒီဌာနတစ်ခုမှာစီဝေးပွဲတဲ့ဆရာတော်ကဒီဘက်ခန်းလေးမှာပေါ့အဲ့ဒီမှာအဖွဲ့ကြီးများတော့မများဘူး၄-၅ယောက်လေးပဲဒီစီဝေးပွဲတဲ့စီဝေးပွဲမှာသူတို့ကိုယ့်ရဲ့ဖိုင်နေရောဘာတွေရောယူလာတာတွေ့ပါတယ်ဆွဲလာတာနဲ့တွေ့တယ်အဲ့ဒါနဲ့အဲ့ဒီမှာတကားပေါက်ပိတ် ပိတ်ပြီးတော့စည်းဝေးနေကြတယ်အဲဒီမှာဘုန်းကြီးကဒီဘုန်းကြီးနေတဲ့နေရာနဲ့ကတ်နေတာဆိုတော့ဟိုဘက်ကပြောတာဆိုတာနေရာကြားနေရတယ်ဒီခါနဲ့အာအော်လိုက်ကြငေါလိုက်ကြဆူလိုက်ကြဘုံတိုင်းဘာလို့မှလုပ်ကြပါနဲ့နောက်ကျတုံးနဲ့ဖြစ်တော့ဘုန်းကြီးကကျောင်းဘုန်းကြီးပဲကိုတော့ဟိုရေကကိုတော့လူတွေထားမြတ်တတ်နေကြတာမသိဘူးတုံးနဲ့ဖြစ်နေတယ်ဆရာတော်အသာလေးနေလဲဒီတိုင်းကြီးတယ်ပဲ စီဝဝဲလှုပ်တိုင်းဒီတိုင်းကြီးတယ်ပဲဆရာတော်ဒီတိုင်းနေအသာလေးသာနေလိုက်တယ်အဲဒီတော့အဲ့လိုပြောပြီးတော့ဘုန်းကြီးကဘုန်းကြီးနေရာလေးပြန်လာတယ်ဟာတကားမောက်ဖွင့်ပြီးဝုန်းတိုင်းပြီးထွက်တယ်ကျွန်တော်ထွက်တယ်တကားလည်းပြောဆိုပြီးတော့ထွက်လာကြတယ်ဩဘာသာရေးကိုဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေဟာတခါလေကုသိုလ်ရေးလုပ်တဲ့နေရာပဲတိခံပြီးလုပ်ရမှာပေါ့ဟုတ်တယ်မဟုတ်လားတဦးနဲ့တဦးတယောက်နဲ့တယောက်အတူတကွဆောင်ရွက်နေကြပြီဆိုရင် တယောက်ကိုတယောက်တူကိုတူစောင့်ရှောက်တာလေးတွေကိုယ်ဤစောင့်ရှောက်ခြင်းနှုတ်ဤစောင့်ရှောက်ခြင်းနဲ့စောင့်ရှောက်တာလေးတွေမရှိဘူးလားဗျာဒီတော့ဂျေဇုရောမရှိဘူးလားဒါစောင့်ရှောက်ခဲ့တဲ့ဂျေဇုတကယ်လို့ဆောင်ရွယ်ရင်းနဲ့အပြစ်တစ်ခုကိုလူတယောက်ဟာပုထုဇဉ်ပဲမှားတာတွေဆိုတာမရှိနိုင်ဘူးလားရှိကြတာပဲအဲ့ဒီလိုအပြစ်ကလေးတွေတွေ့ခဲ့ရင်လည်းပဲဒီဂျေဇုလေးနဲ့သူ့ကိုထောက်ထားပြီးတော့အပြစ်ကိုဖုံးကွယ်ဖို့မလိုအပ်ဘူးလား အပြစ်ကလေးတွေကို ခွင့်လွှတ်ဖို့မလိုအပ်ဘူးလားအေးအဲ့လိုဒါကြောင့်မို့ဂျေဇုမကင်ပြစ်မကင်ချင်းချင်းရှိတတ်ရှိကြသည်တဲ့ဂျေဇုလည်းမကင်ဘူးအပြစ်လဲဆောင်ရွက်နေကြပြီလူတကွာဆောင်ရွက်ပြီဆိုရင်ဂျေဇုမကင်းတယ်လို့အပြစ်ကလည်းမကင်းဘူးတဲ့အဲ့ဒီဂျေဇုမြုံမြင်ပြစ်မတင်ကြည်လင်ချမ်းမြေသည်အဲ့ဒီလိုဂျေဇုတရားလေးကိုမျှော်မျှော်ပြီးတော့ तू ပြုခဲ့တယ် तू မှားတယ်အပြစ်ကလေးတွေကိုခွင့်လွှတ်ပေးလိုက်ဒီလိုဆိုလိုတာ ဒါကြောင့်မို့ဘုန်းကြီးတို့အသင်းအဖွဲ့ဗုဒ္ဓဘာသာအသင်းအဖွဲ့ဘာသာရေးအသင်းအဖွဲ့အဲလိုဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များဟာကုသိုလ်ရေးတွေဆောင်ရွက်ကြတာဖြစ်တဲ့အတွက်အပြစ်ကလေးတွေတစ်စုံတစ်ခုရှိလာခဲ့ရင်လည်းပဲကျေးဇူးကိုမျှော်မြင်ပြီးတော့အဲ့ဒီအပြစ်တွေကိုခွင့်လွှတ်ပြီးတော့အားလုံးတင့်ညီလက်ညီနဲ့ဆွေးနွေးတိုင်ပင်ပြီးတော့ဆောင်ရွက်သွားမယ်ဆိုရင်လည်းပဲကိုဆောင်ရွက်တာတွေမအောင်မြင်နိုင်ဘူးလားဗျာအောင်မြင်နိုင်ပါလေဒါကြောင့်မို့ဆိုလိုရင်းကတော့ဗာလဲဆိုရင်အဲ့ဒီစိတ်ကြမ်းဒေါသကြီးကို ပယ်နိုင်တဲ့ဉာဏ်အဆင့်ရောက်အောင်အထုပါတကယ်လို့ပါရမီမပြည့်စုံသေးလို့အဲ့ဒီအဆင့်မရောက်ရင်လည်းပဲရှုမှတ်မှုလေးနဲ့ပယ်ပါဘာနဲ့ပယ်ရမှာလဲရှုမှတ်မှုလေးနဲ့ပယ်အဲ့ဒီလိုမှမပယ်နိုင်သေးရင်ဆင်ကျင်ပြီးတော့ပယ်ဘယ်လိုပယ်ရမှာလဲကဲဒါလေးကိုယေရှုရှင်ဆရာတော်ဘုရားကြီးကဆိုလိုက်ဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ကြမ်းများစိတ်ကြမ်းများပယ်ရှားနိုင်ပါစေပယ်ရှား ဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ချမ်းညာစိတ်ချမ်းညာပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေနှခေါလောင်းဖြစ်ပေါ်လာညာစိတ်ချမ်းညာပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ချမ်းညာပယ်ရှားနိုင်ပါစေကဲဒါဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ တရားစခန်းအောင်ပွဲတိုင်းအောင်ပွဲတိုင်းမှာတရားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုမိမိတို့ရဲ့ဂုဏ်သိက္ခာတွေမထိခိုက်ရအောင်မိမိတို့လည်းပဲရှေ့ဆက်လက်ပြီးတော့တရားတွေတိုးတက်အောင်မှာတော်မူတဲ့မှာရန်စကားလေးဖြစ်ပါလေ။အဲဒီစကားလေးကိုဘုန်းကြီးကအခုထပ်ဆင်းပြီးတော့ဘုန်းကြီးတို့ရဲ့ဓမ္မစကုဓမ္မယုံရဲ့ဓမ္မမိသားစုများကိုဘုန်းကြီးကလက်ဆင့်ကမ်းပြီးတော့ဩဝါဒလေးကိုတစ်ဆင့်ပေးပါတယ်မှာရန်ပေးပါလေ။ဒါကြောင့်ဒီမှာရန်အတိုင်း ပထမနံပါတ်1အပေပေးငြိမ့်တဲ့ဉာဏ်ဆင်းရောက်အောင်ကြိုးစားအထုပါနံပါတ်2အဲ့ဒီဉာဏ်လောက်နဲ့မတော်ဘဲနဲ့ထို့တဲ့ဆင်းရဲငြိမ့်နိုင်လောက်တဲ့ဉာဏ်ဆင်းရောက်အောင်ကြိုးစားအထုပါတကယ်လို့ပါရမီမပြည့်စုံသေးလို့အဲ့ဒီလောက်မရသေးဘူးအဲ့ဒီဉာဏ်ဆင်းမရောက်ရင်လည်းပဲစိတ်ချမ်းဒေါသကိုပယ်နိုင်တဲ့ဉာဏ်ဆင်းရောက်အောင်အထုပါတကယ်လို့အဲ့ဒီဉာဏ်ဆင်းကိုမရောက်နိုင်ရင်လည်းရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားပါ ဒီလိုမှမဟုတ်ရင်ဆင်ញင်ပြီးတော့ဘယ်နိုင်အောင်ကြိုးစားပါလို့ဆရာတော်ဘုရားကြီးကအဲ့ဒီမှာတန်းသုံးခုကိုမှာတော်မူခဲ့တယ်အဲ့ဒီမှာတန်းအတိုင်းလိုက်နာပြီးတော့ဘုန်းကြီးတို့ဒီမှာဓမ္မမိသားစုများအားလုံးရိုးရိုးသေးသေးနဲ့ကြင့်ကြံအားထုတ်နိုင်ကြတယ်လိုက်နာနိုင်ကြတယ်ပုဂ္ဂိုလ်တူပုဂ္ဂိုလ်များများဖြစ်ကြပါစေကုန်တည်း